ခန်းကြီး73အငယ်1မှ9တပန်ဣဒရေလအမျိုးသားတို့သည်သာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြုသောကြောင့်သာဝရဘုရားသည် သူတို့ကိုဖိလိတိလူတို့လက်သို့ အနှစ်40ပတ်လုံးအတော်မူ၏ဒံအမျိုးဇောရာမျိုးသားမာနောအမည်ရှိသော သူတယောက်ရှိ၏သူ၏မယားသည် မြုံသောကြောင့်တာမဖွာသာဝရဘုရား၏ကောင်းကင်တမန်သည် ထိုမိန်းမအားကိုယ်ထင်ရှား၍သင်သည်မြုံသောကြောင့်သားမဘွားသော်လည်း၊ယခုပဋိသန္ဓေယူ၍သားယောက်ျားကိုဘွားမြင်လိမ့်မည်။သို့ဖြစ်၍သတိပြုလော့။စပျစ်ရည်ကိုမသောက်နှင့်။သေရည်သေရက်ကိုမသောက်နှင့်။မစင်ကြယ်သောအစာကိုမစားနှင့်။အကြောင်းမူကား၊ပဋိသန္ဓေယူ၍ဘွားမြင်လတံ့သောသားယောက်ျားသည်ဆံပင်ရိတ်ခြင်းကိုမခံဘဲ၊အမိဝမ်းထဲမှစ၍ဘုရားသခင်၏နာဇရိလူ ဖြစ်ရလိမ့်မည်။သူသည်လည်းဣဒရေလအမျိုးကိုဖိလိတိလူတို့လက်မှကယ်နှုတ်ဆပြုလိမ့်မည်ဟုဆို၏။ထိုမိမသည်လည်းမိမိခင်မွန်းထံသို့တွား၍ဘုရားသခင်၏ကောင်းကင်တမန်မျက်နှာကဲ့သို့ကြောက်မဲ့ဖွယ်သောမျက်နှာရှိသောဘုရားသခင်၏လူတယောက်သည်အကျွန်ုပ်စီသို့လာ၏။အဘယ်ကလာသနည်းဟုအကျွန်ုပ်လည်းမမေသူသည်လည်းမိမိအမိကိုမပြောသူကလည်းတင်ဒီပရိသေရေယူ၍ သားယောက်ျားကိုဘွားမြင်လိမ့်မည်။စပျစ်ရည်ကိုမသောက်နှင့်။သေရည်သေရက်ကိုမသောက်နှင့်။မစင်ကြယ်သောအစာကိုမစားနှင့်။အကြောင်းမူကား၊ထိုသူငယ်သည်အမိဝမ်းထဲမှစ၍သေသောနေ့တိုင်အောင်ဘုရားသခင်၏နာဇရိလူဖြစ်ရလိမ့်မည်ဟု အကျွန်ုပ်အားမိန့်မြွက်ကြောင်းကို ပြောဆိုလေ၏။ထိုအခါမာနော်က၊အိုဘုရားရှင်၊အကျွန်ုပ်တို့သည် ဖွားမြင်လက်တန့်သောသူငယ်၌အဘယ်သို့ပြုရမည်ကိုဘုရားသခင်၏တမန်တော်သည်တဖန်လာ၍သွန်သင်စေတော်မူပါဟုထာဝရဘုရားအားတောင်းလျှောက်သော်၊ထာဝရဘုရားသည်မာနော်စကားကို နားထောင်တော်မူ၍၊ဘုရားသခင်၏ကောင်းကင်တမန်သည်လယ်လုပ်ရာအရပ်၌ထိုင်လျက်ရှိသော ထိုမိန်းမဆီသို့ လာပြန်၏။ထိုအခါခင်ပွန်းမာနော်မရှိ။မိန်းမသည်မိမိခင်ပွန်းထံသို့ အလင်းမြန်ပြေး၍တနေ့ကလာသောသူသည် ယခုလာရောက်ပြီဟုကြားပြောလျင်မာနောဒီထ၍မယားနှင့်အတူထိုသူထံသို့တွားပြီးလျင်တင်သည်ဤမိမအားပြောသောသူမှန်သလိုဟု မေးတော်မှန်သည်ဟုဆို၏မာနောကလည်းကိုရောဤစကားပြည့်စုံပါစေတော်သူငယ်သည်အဘယ်သို့သောသူ ဖြစ်ပါလိမ့်မည်နီသူ၌အဘယ်သို့ ပြုအပ်ပါမည်နီဟုမေးတော် ထာဝရဘုရား၏ကောင်းတမန်ကငါပြောသမျှကို မိမရှောင်ရမည်စပြစ်ပင်မှဖြစ်သမျှကိုမစားရစပြစ်ရင်မှဆ၍တေတရက်ကိုမတောက်ရမစင်ကြဲသော အရာကိုမစားရငါမှားထားသမျှအတိုင်းစောင့်ရှောက်ရမည်ဟု မာနောအားပြောဆို၏ငယ်၅မှ23မာနောကလည်းကိုရော့အဖို့စိတ်တငယ်ကိုမပြင်းစင်မိတိုင်အောင် ကိုယ်တော်ကိုဆီးတားပါရစေဟုထာဝရဘုရား၏ကောင်းကင်တမန်အားဆိုလျှင်၊ထာဝရဘုရား၏ကောင်းကင်တမန်က၊ငါ့ကိုဆီးတားသော်လည်း၊သင်၏စားစရာကိုငါမစား။မီးရှို့ရာယဇ်ကိုပူဇော်လိုလျှင်၊ထာဝရဘုရားအားပူဇော်ရမည်ဟု မာနော်အားဆိုပြန်၏။သူသည်ထာဝရဘုရား၏ကောင်းကင်တမန်ဖြစ်သည်ကို မာနော်မသိသေး။မာနော်ကလည်း၊ ကိုရောစကားပြည့်စုံသောအခါအကျွန်ုပ်တို့သည်ကိုရောကိုချီးမွမ်းရမည်အကြောင်း၊ကိုရော၏အမည်ကားအဘယ်သို့နည်းဟုထာဝရဘုရား၏ကောင်းကင်တမန်အားမေးသော်၊ထာဝရဘုရား၏ကောင်းကင်တမန်က၊အံ့ဩဘွယ်ဖြစ်သောငါ့အမည်ကိုအဘယ်ကြောင့်မေးသနည်းဟုဆို၏။မာနော်သည်ဆိတ်သငယ်နှင့်ဘောဇဉ်ပူဇော်သက္ကာကိုယူ၍ကျောက်ပေါ်မှာထာဝရဘုရားအားပူဇော်လေ၏။ထိုအခါမာနော်လင်မယားတို့သည်ကြည့်၍ မြင်ရသောအံ့ဩပွေဟုမူကားမိရှန်သည်ရစ်ပလင်ပေါ်ကမိုးကောင်းကင်သို့တက်ဆင်တွင်ဒါဝရဖျား၏ကောင်းတမန်သည်ရစ်ပလင်မိရှန်၌တက်လေ၏မာနောလင်မယားတို့သည် ကြည့်၍မြင်လျင်မြေပေါ်မှ ပြက်ဝတ်လျက်နေကြ၏ဒါဝရဖျား၏ကောင်းတမန်သည် မာနောလင်မယားတို့အားတဖန်မပေါ်လာထိုအခါမာနောသည်ဒါဝရဖျား၏ကောင်းတမန်ဖြစ်သည်ကိုသိ၏ မာနောကလည်းငါတို့သည်ဘုရားသခင်ကိုမြင်သောကြောင့်ဆက်ဆက်တေတော်မည်ဟုမယားအားပြောတော်မယားကဒါရဖျားသည်ငါတို့ကိုတတ်ချင်းငှာအလိုတော်ရှိလျင်မိရှုရရစ်နှင့်ဘောဇင်ပူဇော်တကာကိုငါတို့လက်မှခံယူတော်မမူဤအချင်းရာ အလုံးစုံတို့ကိုလည်းပြတော်မမူယခုအခါ၌ဤသို့သောစကားကိုလည်းမိန်တော်မမူဟု ပြန်ပြော၏ အငယ်24မှ25ထိုမိမသည်သားယောက်ျားကိုဖွားမြင်၍ရှံဆုံအမိဖြင့်မှဲ့၏သူငယ်သည် ကြီးပွား၍သာဝရဖျားကောင်းချီးပေးတော်မူ၏သာဝရဖျား၏ဝိညာဉ်တော်သည်ဇောရာမြို့နှင့်အေရှာဒေါ်လာမြို့ဆက်ကြားဒံအမျိုးတက်၌တခါတလေနှိုးဆော်စပြုတော်မူ၏